တပည့်တော်စိတ်တဝိတုဒ္ဓိမှာအဖြူရောင်ကတိုင်းလဲပါတယ်ဗျာပြီးတော့ကတိုင်း၁၀ပါးထဲမှာဩဒတာကတိုင်းလဲပါတယ်ဗျာဆိုတော့အဲ့နှစ်ခုကတူတူလားမတူလားဗျာအဲတူတူပါပဲဒီမှာပါဠိလိုဩဒတာကတိုင်းဗမာလိုအဖြူရောင်ကတိုင်းနော်အဲဆိုသူတို့နှစ်ခုအတူတူပါပဲနော်ဒါပေမဲ့ तू ကအကန့်နေလို့꿰နေသလား ဇရာလားတကမိုင်းဇရာဇီဒီတရားတင်ပါဦးဇင်းတို့သုံးနေတဲ့ဇီဒီတရားမှာတင်ပါကာကြီးဦးမင်းမင်းနိုင်ကိုပုံလေးခဏထိုးပါဒီမလေးပြဖြူရောင်ကတိုင်ပထမဒုတိယတတိယစတုတ္တာစီအေးအေးဟုတ်ပြီအဲ့ဒါကဒီလိုလေးဒီမိုင်းသူကဒီဟိုဦးဇင်းတို့ဒီ တက္ကမထံအောက်ဆုံးမဟုတ်အောက်ဆုံးမှာတက္ကမထံနောက်တကအာနာပါနကမထံပြီးတော့32ခုတ္တအိဇဒဗိဒာနောက်ပြီးတော့အယုစုယွန်စရာပြီးတဲ့ကအဖြူအောင်ကတိုင်းကိုအဲ့အယုစုကနေပြီးတော့အဖြူအောင်ကတိုင်းကိုကူးလို့ရတယ်လို့သူကပြောတာပြောပြီးတော့မှဟိုကတိုင်း7ပါးကိုပြန်ပြီးတော့ဟိုအစဉ်တိုင်းစီးပေးထားတာပထဝီကတိုင်းကစားတယ်ဆိုတာပြောတာဆိုလိုရင်းကတော့ဟိုဒီယုစုကမထံကနေအဖြူအောင်ကတိုင်းကိုတန်းပြီးတော့ဒီကတင်းပေးတဲ့ လေ့ထားရှိတာဦးဇင်းတော်ကလေအဲ့တော့ဒီဟိုလောက်တဲ့ဆရာတော်ကလည်းသူဒါလေးကိုသူတော့ဟို edit တော့လုပ်ပြီးမယ်ဟိုပြောခြင်းနဲ့သူပြောခြင်းနဲ့ message ကလေးနဲ့သူကဟိုပေါင်းလုပ်လိုက်တယ်ထင်တယ်အဲ့တော့ဒီဟာကတကယ်တော့အဲ့အပြူအောင်ကတိုင်းဆိုတာလေးကိုဖယ်ထားလိုက်နေရတယ်ဟိုဒီဇာတ်တဲ့အတိုင်းဆိုလေအဲ့ဒါလေးကိုဖယ်လိုက်ရတယ်ဦးဇင်းတော်ကအဲ့ဒါဒီဟာမလုပ်တော့ဘူးဟိုသူဆရာတော်ဒီလောက်တတ်တဲ့ဆရာတော်တစ်ပါးကတော့သူကဒါကိုဆရာတော်ကြီးကနေပြီးတော့ အပြုလုပ်ပြီးယူလိုက်တော့ဒီဟာလေးကတော့မထက်လည်းဖြစ်တယ်ထက်လည်းဖြစ်တယ်ဆိုလိုရင်းကပြောချင်တာတော့အတူတူပေါ့ဒီအဖြူအောင်ကတိုင်းနဲ့ပါတုဒ္ဒအဇံစတုဒ္ဒဒီပါတုဒ္ဒစစတုဒ္ဒဇံဒီဆိုတာနဲ့ဒီကဩဒတာကတိုင်းဆိုရင်အတူတူပါပဲเนาะဟိုအပူမဟုတ်ပါဘူးငါထက်သွားတဲ့သဘောပဲเนาะတင်ပါဗျာနောက်မိကွန်းတကူကဟိုဆရာတော်ပြောသွားတာပထဝီကတိုင်းကိုဖြန့်ပြီးတော့ ရှုလိုက်တဲ့အခါကျတော့အကုန်လုံးကပထဝီကြီးပဲဖြစ်နေရဆိုတော့အဲ့ဒါဆိုရင် तू ကရေကိုလည်းပထဝီဖြစ်ပြီးလို့လို့မြင်နေဆိုရင် तू ကရေပေါ်မှာလည်းပထဝီလိုမျိုးရှောက်လို့ရတာလားဖေ။အဲ့လိုမျိုးဖြစ်သွားတာလား။ခုနပြောပုံချင်းတော့နည်းနည်းဟိုစကားဥစဉ်နည်းနည်းရှင်းအောင်ပြန်ပြောမယ်နော်။ဟိုပြောမယ်ဆိုတော့ကခုနဟိုပထရေကနေပြီးတော့ပထဝီဖြစ်သွားတာတော့မဟုတ်ဘူး။ရေကရေပဲပထဝီကပထဝီပဲ။သို့တော့ ဆိုကြပါစို့ဒီကတိုင်းဝင်းမှာတော့ပထဝီကတိုင်းကိုအာထုတ်တဲ့သူတော်ကောင်းတယောက်ကအရက်စင်မျက်နှာကိုဖြတ်လိုက်တဲ့အခါမှာအရေတွေကပထဝီဖြစ်သွားတာမဟုတ်ဘူးသူ့ရဲ့ဒီကတိုင်းဝင်းကတော့ကြေပြန့်သွားတာပေါ့အဲ့လိုသဘောပေါက်ရအဲ့ဒါကဟိုကတိုင်းဝင်းဖြတ်နေအပိုင်းသို့တော့ခုနတကူအပင်ရှင်ဘိုင်းကိုရောက်လာရင်တော့သူက ဟိုဘင်ကြီးလှုပ်ချင်တဲ့အခါကျတော့မဆိုကြပါစို့ရေပေါ်မှာလမ်းလျှောက်ချင်ရေပေါ်မှာလမ်းလျှောက်ချင်ခုနလူပြောတာပေါ့သူကပရဝီကတိုင်းလှုပ်လိုက်တယ်ပရဝီကတိုင်းဝင်စားတယ်ဥပရိကံနေစင်စင်ရှိတယ်ပေါ့ထားအဲ့တော့နောက်ဆုံးကျတော့သူကအဲ့ဒီဒီပထဝီကိုပဲပေါ့ရေနဲ့ရေပေါ်တိပထဝီကတိုင်းကိုသူကအာရုံယူပြီးအဲ့ဒီလျှောက်သွားတော့လေအဲ့ဒီပထဝီဆိုတဲ့ဒီပထဝီပေါ်မှာသူ သူရထားတဲ့ဒီပထဝီကတိုင်းဝန်းပေါ်သူလျှောက်သွားတာ အဲသို့တော့ဘေးကမြင်တော့ရေပြင်းပေါ့အဲ့လိုဖြစ်တာသို့တော့ရေကနေပထဝီဖြစ်သွားတာတော့မဟုတ်ဘူးဒါကတော့တကိုးအပိန်ရင်ရဲ့စွမ်းရင်ကြောင့်သူ့အတွက်ပဲဖြစ်တာဟိုအခြားသူတွေအတွက်လည်းဖြစ်သွားတာမဟုတ်ဘူးပေါ့အဲပြောချင်တာအဲ့တော့ပြန်ချုပ်ပြောရင်ရေတွေကိုမြေဖြစ်အောင် လုပ်နိုင်တာတော့ဟိုရေတွေကိုပထဝီဖြစ်တော့အောင်လုပ်တာတော့မဟုတ်ဘူးအဲပထဝီကတိုင်းဝင်းကိုပဲလိုသလိုဟိုဖြန့်ကျက်ပြီးတော့ပွားများခြင်းဖြစ်တယ်ပေါ့နော် အဲ့လိုဖြန့်ချက်လိုက်တဲ့ခါကျတော့ तू ကရေကိုလည်းမြေလို့ထင်ပြီးတော့ तू ကလမ်းလျှောက်နိုင်တယ်ပေါ့အဲ့ဒါဆိုလို့ရှိရင်အဲ့လိုရေပေါ်မှာလည်းမြေလို့လမ်းလျှောက်နိုင်တော့ तू ကအဘိညာဉ်ဖြစ်သွားတာပေါ့ဟလားဖေအဲ့ဒါဆိုရင်တော့ဟိုကတိုင်းဝင်းပြန်တာတော့မှန်တယ်ကတိုင်းဝင်းပြန်တာကဟိုရေတွေကိုမြေလုံလိုက်တာမဟုတ်ဘူးအဲ့တခုစကလုံးကိုအစင်ကလေးဟိုနည်းနည်းလေးကွဲကြည့်ချင်တာရေကိုမြေဖြစ်အောင်လုပ်တာတော့မဟုတ်ဘူးသူကဆိုကြမှာဆိုဒီမှာကတိုင်းဝင်းတစ်ခုပေါ့အဲ့ရသူစပြီးတော့ကတိုင်းဝင်းယူလိုက်တယ်မျက်လုံးထဲမှာဒါပြင်းညက်ပဲ အပညာဒီကတိုင်းဝင်းရလာပြီရလာပြီဆိုတော့အဲ့ဒီကတိုင်းဝင်းပညာကိုထားတဲ့ဖြန့်လိုက်တဲ့အခါမှာဟိုရှေ့မှာဆိုကြပါစို့မြစ်ထဲမှာရေရှိမယ်ရှိပစီဒီဒါမဲ့အဲ့မြစ်ကိုအောင်ယူနေတာအဲ့မြစ်ထဲကရေအောင်ယူတာမဟုတ်ဘူးဒီကတိုင်းဝင်းကိုပဲသူအောင်ယူနေကတိုင်းဝင်းကြီးကတခါတဲ့ရက်စင်မျက်နှာဘဲကြည့်ကြည့်သူ့အတွက်ဘဲကြည့်ကြည့်အဲ့ကတိုင်းဝင်းကြီးကဟိုဟိုပြန့်နေတာဗောနော်ဘဲကြည့်ကြည့်ကတိုင်းဝင်းပဲဖြစ်တယ်ရက်စင်မျက်နှာဘဲပဲကြည့်တယ်ကြည့်တယ်အဲ့ရဒါကဟိုကတိုင်းဝင်းကိုဖြန့်ကျက်ခြင်းနဲ့ဇာဝန်ရအောင်ကြိုးစားခြင်းပေါ့ဟိုဘက်ကအဘိညာဉ်ကြရင်တော့ ကိုကတိုင်းနေ10ပါးလုံးကိုကနာကိုတမဘက်10ပါးပေါအောင်ကြိုးစားရတယ်ပြီးတော့7မျိုးသောအချင်းရနဲ့လဲလက်ပြီးတဲ့အခါရပြီဆိုတော့မှခုနဆိုကြပါစို့ရေပေါ်မှာဟိုဟိုလမ်းလျှောက်ခြင်းနဲ့သူတော်ကောင်းတယောက်ပေါ့သူကအဲ့ဟိုနောက်ဆုံးအဆင့်မှာကျတော့ဒီပထဝီအတိုင်းကိုသူကစတုဒ္ဒအဲစတုဒ္ဒဇံရဲ့ဥပစာရအခိုက်အတည်ပွားများရတယ်စတုဒ္ဒဇံရဲ့ဒီပထဝီကတိုင်းကိုပွားများပြီးတဲ့အခါအဲ့ပထဝီဆိုတဲ့ အာကိုသူလိုချင်တဲ့ဧရိယာပေါ့သူတတ်မှတ်တဲ့နေရာဒီအဲ့ပထဝီကတိုင်းကိုပရိက္ခာအနေနဲ့ထားထားပြီးတော့သူကပွားများမဲ့ဟိုကတိုင်းတစ်ခုရှိမယ်ပေါ့ဒါကတော့သူကြိုက်တဲ့ကတိုင်းပွားများမှာပေါ့အခုဒီညမှာဆိုကြပါစို့ပထဝီကတိုင်းပဲဖြစ်ဖြစ်ပွားများပြီးတော့အဲ့စရုဒ္ဒဇံရဲ့ဥပ္ပဇာရတမာရိခိုင်မှာသူကပရိက္ခာတွေအကုန်လုံးလုပ်ပြီးတော့ဒါကြတဲ့အဲ့သူလိုချင်တဲ့ဟိုပရိက္ခာလည်းပြုပြီးတော့အဲ့ဟိုဇံကအာယုံပြုတ်ထားတဲ့ဒီကတိုင်းဝင်ကိုဆက်ပြီးစူးစူးစက်တဲ့ပေါ့ ရှုတဲ့အခါအဲ့မှာသရုဒ္ဒဇံကြာသွားတာပဲသရုဒ္ဒဇံစိုက်သွားတာဒါပေမဲ့အဲ့ဒီသရုဒ္ဒဇံကိုကြတော့ရိုးရိုးသရုဒ္ဒဇံမျိုးပဲနဲ့အဘိညာဉ်ဇောလို့ခေါ်တယ်အဘိညာဉ်သရုဒ္ဒဇံကြာသွားကြာသွားတဲ့အခါကျတော့မှခုန तू သတ်မှတ်ထားတဲ့ तू ဒိဋ္ဌံထားတဲ့နေရာအထိကသူ့အတွက်ကတော့အဲ့မြေပြင်ဖြစ်နေတာဒါပေမဲ့ရေကတော့ရေပဲရေကရေပဲရေကနေမြေပြောင်းသွားတာမဟုတ်ဒါပေမဲ့သူ့အတွက်အဲ့နေရာမှာ तू ကစလိုင်းကအစားထိုးရတယ်ပေါ့အောက်ကဒါရေပြင်ဒါ तू ကဘောနေဟိုစီမံလိုက်လို့ရှိသူ့အတွက်အဲ့နေရာက မြေပေါ်နေတာမြေဖြစ်နေတာပေါ့အဲ့ပေါ်ကို तू ကလမ်းလျှောက်သွားတဲ့သဘောပဲအောက်ကရေကို तू မြေဖြစ်အောင်လုပ်နိုင်တာမဟုတ်ဘူးအဲ तू ကဒီဟိုတကိုးဘိန်ရင်ကစွန့်ရင်ကြောင့် तू ကဒီနေရာမှာ तू အစားထိုးလိုက်တာပေါ့သဘောပေါက်ပေါက်ပြီကျေးဇူးတင်ပါတယ်ခင်ဗျာကြားပါရဲ့လားခင်ဗျာကြားတယ်ခင်ဗျာကြားပြီဆက်ဆက်အဲဒီနေ့ဟောသွားတဲ့အထဲမှာဒီဟိုက မဟာတိတ်တမထေကြီးကအမျိုးသမီးတယောက်ရေတဲ့အခါမှာသူ့ရဲ့သွားကိုမြင်တဲ့အခါမှာအဲဒန္တာကမ္မထပေါ့နော်အားကိုကြည့်ပြီးတော့အဲအဲ့ဒီကမ္မထရှုတဲ့အခါမှာယဟန္တာရှုသွားတဲ့အားကိုဆရာတော်ဒီနေ့ဟောသွားပါဗျာအဲ့ဒီမှာဆရာတော်အမေးရှိတဲ့အာယုံကိုပြောင်းလို့မရဘူးယောနိတော်မနိတိတ်ကာယဖြင့်ကမ္မထနှလုံးသွင်းတယ်ဆိုတာဟာမှာ အာယုံပြောင်းလို့မရဘူးဆိုတာဘယ်လိုသဘောပါလဲခင်ဗျာတပိတော့နည်းနည်းလစ်သွားလို့ပါခင်ဗျာอืมဒီလိုရတဲ့ကဒီကအာယုံတွေကဦးဇင်းတို့ပါဟိုအာယုံကအာယုံပဲဆိုကြပါစို့ခုနပြောတဲ့ဟိုအမျိုးသမီးအာယုံတစ်ခုဆိုကြစို့အမျိုးသမီးအာယုံတစ်ခုကမြင်နေရမြင်ကွင်းတဲ့ဟိုရောက်လာရင်အဲ့အာယုံကခုနသွားဆိုလဲသွားမြင်ရမှာပဲဒါကကြောင်းလို့မြောက်သို့တော့အဲ့ခုန ဟိုဒီကိုယောနိတော်မနတိကာရမဟုတ်တဲ့ကသွားလေးကလှလိုက်တာအဲစသည်အပြင်ဒီလိုမျိုးနဲ့ဆိုတဏှာရာဂဘက်ကိုတိမ့်သွားအဲ့လိုမှမဟုတ်လို့ကာရကဟာအငြင်းကြီးညစ်ပတ်နဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြန်တော့လေဒီလိုမကြပြန်တော့ဒေါသဘက်တိမ့်သွားအဲ့လိုမဟုတ်ဘဲနဲ့သူ့အတူဘာပဲဖြစ်ပြီးမြင်လာတဲ့အာယုံကိုကမ္မထအာယုံကြည့်ကိုကလေ့ကျက်ထားလို့ကုဋ္ဌာတာကမ္မထနေခုနလိုရန်ရှာဆက်ဆက်ပွဲစုတတ်တာတဲ့အခါအဲ့ဒါကိုတခါတည်းကမ္မထအာယုံကြည့်ကိုကနှလုံးသွင်းနိုင်အဲ့တော့ကိုယ့်ရဲ့နှလုံးသွင်းမှု ပုံမှာမူတည်ပြီးတော့အခုကမ္မဋ္ဌာန်းအာယုံအဖြစ်နှလုံးသွင်းတဲ့အခါကျတော့ဒါဟိုကမ္မဋ္ဌာန်းတွေစင်စင်နဲ့တူးတက်ပြီးတော့နောက်ဆုံးမှာအာသောကင်းကွာတဲ့ယန္နာအဖြစ်ကိုရောက်သွားတာပေါ့အာယုံကဒါပဲဟိုကမ္မဋ္ဌာန်းအာယုံမလို့တည်တံဤလူတွေကောင်းရဲ့အယူကြီးရှိရောက်လာတာမဟုတ်ဘူးဒီအမျိုးသမီးရဲ့အာယုံပဲအဲတို့တော့အဲ့အာယုံပေါ်မှာမိမိရဲ့ဟိုစိတ်ကိုမှန်မှန်ကန်ကန်နဲ့နှလုံးသွင်းမှန်မှန်ကန်ကန်နဲ့မိမိစိတ်ကိုပြင်ဆင်နိုင်တဲ့အတွက်ကြောင့်အာ ခုလိုပေါ့ယန္နာအထိအသောကင်းกว่าတဲ့ယန္နာအထိရောက်သွားတာလို့ဒီလိုပြောခြင်းဟုတ်ဆရာတော်ဆရာတော်အမေရှိတဲ့အတိုင်းဆိုရင်ဆရာတော်လည်းစောစောကဟောသွားပါဗျာအာပစ္စဒကိုရှုထားပြီးတဲ့သူဟာဗဟိတကိုရှုတာမခက်တော့ဘူးဆိုတော့ဆရာတော်အမေရှိပါဗျာအဲအဲ့တော့ဟိုဒီတပဋ္ဌာတရားအားထုတ်တဲ့အခါမှာဒီအာယုံဖြစ်တိုင်းစိတ်ကဖြစ်ချင်မှဖြစ်မှာပေါ့နော် အာယုံရှိပေမဲ့လည်းစိတ်ကဖြစ်ချင်မှဖြစ်တယ်နော်အဲစိတ်ကနော်ယောနီတော်မနိတိကာယနှလုံးသွင်းကမ္မထံပေါ်မှာနှလုံးသွင်းတဲ့ပေါ်မှာမူတည်ပြီးတော့တရားကမ္မထံဖြစ်မြောက်တယ်လို့တပည့်တော်ယူဆတယ်ဆိုမှတ်မှာလားဗျာဟိုတခါကြီးပြောချင်တဲ့သဘောကအာယုံဖြစ်နေပြီမဲ့သိဖြစ်ခြင်းမှာဖြစ်မဲ့သို့သောနှလုံးသွင်းပေါ်မူတည်ပြီးတော့ဒီကုသိုလ်အကုသိုလ်စသည်ဖြင့်အာယုံတွေဖြစ်တယ်လို့အဲ့လိုပြောချင်တာအာမှန်ပါဗျာ ဟုတ်ပါတယ်အဲ့ဒါတော့သူအာယုန်နေတော့အများကြီးရှိတာပဲတခါလေဦးစင်းတို့ဆိုကြပါစို့အတန်နေလည်းရှိတာအဲ့အတန်အာယုန်နေပေမဲ့ကိုကနှလုံးမသွင်းမိတခါလေဘာသာအတန်တော့ကိုနားကိုလာနားကြီးကိုရိုက်ခန့်ရိုက်ခန့်မှာသို့တော့နှလုံးသွင်းမှုမပါတဲ့အခါကုသိုလ်အကုသိုလ်ရဲ့လိုထင်ရှားဖြစ်မသွားတော့ဘူးเนาะအဲ့ဒီသဘောရှိတယ်အကူကနှလုံးသွင်းလိုက်ပြန်ရင်နှလုံးသွင်းတာကခုနဟိုယောနိတော်မနတိကာရမဟုတ်ဘူးအာယောနိတော်မနတိကာရဖြစ်ပြန်ရင်ဒါကအကုသိုလ်ဖြစ်နိုင်တယ်လို့ယောနိတော်မနတိကာရဖြစ် ဟိုဖြစ်ခဲ့ရင်လည်းဒါအကုသို့ဖြစ်တယ်အဲ့တော့ဟိုဟာပါတပည့်တော်ကဟိုဗမာပြည်ကဆရာလေးတစ်ပါးဟောတဲ့ဟာကိုတပည့်တော်ကဟိုစိတ်ထဲမှာသဘောကျမိလို့ပါခင်ဗျာသူကဒီအာယုန်တွေကတော့အမျိုးမျိုးရှိတယ်မိမိရဲ့ခန္ဓာဒီအဲဒီဟာပေါ့နော်ယုဒနံကိုမိမိရဲ့ခန္ဓာယုဒနံကိုပဲရှုမှတ်နော်ဒီယောနိသမဏိတိကာယ နော်ရှုမှတ်တဲ့စိတ်ကသာအဓိကကြတယ်အာယုံကအဓိကမကြဘူးမိမိစိတ်ကအဓိကကြတယ်ဆိုတဲ့ဟာကိုတပည့်တော်သဘောကျပြီလို့အဲ့ဒီဟောရဲ့ဟိုအယူဆပေါ့ဗျာအယူဆပေါ့နော်တချို့လည်းဟိုပါပေါ့နော်အာယုံကအဓိကကြလားဆိုတော့ဒီရှိတဲ့အာယုံတွေကတော့အများအားရှိနေမှာပေါ့နော်အဲ့တော့မိမိနှလုံးသွင်းတဲ့ပုံမှာမူတည်ပြီးတော့မိမိရဲ့ခန္ဓာယုတ်နဲ့နာမှာနှလုံးသွင်းတဲ့ပုံမှာမူတည်ပြီးတော့ပဲကမ္မထာဖြစ်မယ်လို့ယူဆတယ်ဆိုရင်မှန်ပါသလားခင်ဗျာ ဟုတ်ပါတယ်မိမိနှလုံးသွင်းပုံမူတည်ပြီးတော့မိမိအိဇဒပဲဖြစ်ဖြစ်လိဒပဲဖြစ်ဖြစ်ပေါ့နော်ဒါမိမိရဲ့နှလုံးသွင်းရမင်္ဂလာခဲ့ရင်ဒါကမ္မထအာယုံဖြစ်တဲ့နှလုံးသွင်းလို့ရတယ်ကုသိုလ်လည်းဖြစ်နိုင်တယ်ပေါ့နောက်ဆုံးကုဟိုကမ္မထလောက်နှလုံးမသွင်းနိုင်တော့နှလုံးသွင်းမှန်ကန်ခဲ့ရင်ခုနကုသိုလ်လောက်ဖြစ်တယ်အဲဟိုကနှလုံးသွင်းနိုင်တဲ့ကမ္မထတရားအားထုတ်တဲ့အစဉ်ဒီကမ္မထကုသိုလ်တွေဘာဝနာကုသိုလ်တွေဖြစ်တာပေါ့နော်အဲသို့တော့အဲ တို့တော့ကြောင့်ဟိုပေါ့ကိုယ့်ရဲ့နှလုံးသွင်းမှန်နှလုံးသွင်းပုံမှာမူတည်တယ်ဆိုတော့မှန်ပါတယ်နော်မှန်ပါဟုတ်ရှိပါပြီခင်ဗျာကျေးဇူးများပါခင်ဗျာကျေးဇူးတင်ပါခင်ဗျာဆရာဖေတပည့်တော်တခုဟောမမမေ6မေးပါမမမေတင်ရဟိုတပည့်တော်တခုရရကိုမင်းလိုက်ရင်မေးလိုက်ရတယ်ရရတော့မမမေးပါရတယ် အော်တပီးတော့ကြားလိုက်တာလေဓာတ်ကမထန်စီဖြန်းရင်းနဲ့အမုံမွားမြင်တယ်ဆိုတာအဲ့ဒါဘလို့မြင်တာလဲဗျာပြီးတော့သိတာဟိုအာနာပါနရှုနေနဲ့ဓာတ်ကြီးလေးပါကိုမြင်တာတော့တပီးတော့ခံစားမိပါတယ်ဒါပေမဲ့အဲ့လိုဓာတ်ကြီးလေးပါတသက်ကိုရှုဖြန်းဟိုကမထန်ကိုရှုပြီးတော့အမုံမွားမြင်တယ်ဆိုတာဘာလို့လဲတပီးတော့နားမလည်လို့လူတော်မကြီးသူကဒီအဲ့ဒီဓာတ်ကြီးလေးပါကမထန်ကိုရှုရင် ဟိုစနစ်တကျပေါ့သူ့သူဖြစ်ရိုးဖြစ်စဉ်ဖြစ်တာကတော့ဥမာဓကမထန်ကိုရှုရင်အများစုဖြစ်တတ်တာကတော့ဟိုတဖြည်းဖြည်းနဲ့ခန္ဓာကိုယ်ကြီးကရေကဲတုံးခန္ဓာကိုယ်ကြီးပြောက်ပြီးရေကဲတုံးဖန်တုံးမှန်တုံးလို့အကြည့်တုံးကြီးသွားတွေးတတ်တယ်အဲတွေးတဲ့အခါမှာအဲ့မှာထပ်ပြီးဓာတ်ကြီးလေးပါးကိုဖန်ဆိုင်ရင်ရေပုံရတော့အဲ့လိုအဲ့ခုနရုပ်တုံးရုပ်ခဲကြီးခုနအကြည့်တုံးဖန်တုံးမှန်တုံးလို့တုံးခဲကြီးကပြုတ်ပွဲပြီးတော့ဒါလည်းရုပ်ကလအမှုန်ကြီးတွေတွေးတတ်တယ်ဒါဒါရေပုံရဖြစ်တတ်တယ်အကြိမ်မတွေ့ရင်တော့အဲ့ခုန အကြည်တော်ကြီးမှာတခါတည်းအာဂတတက်ကိုရှာပြီးအကြဘောက်ကိုရှာပြီးပွားများလိုက်လို့ရှိလည်းပဲအဲယုတ်ကလအမုံတွေတွေ့တတ်တယ်တွေ့လိမ့်တယ်ပေါ့ဒါကြီးပြိုကွဲပြီးတော့အကြည်တုံးမနှုံးမနှုံးလို့ရုပ်တုံးရုပ်ခဲကြီးပြိုကွဲပြီးတော့ယုတ်ကလအမုံလေးရဲ့တွေ့တယ်ပေါ့အဲဒါကတော့ဖြစ်ယူဖြစ်စဉ်လားဒါပေမဲ့အချို့ချို့သူတော်ကောင်းမှအဲ့လိုမဟုတ်ဘူးဒါကလည်းဓကမတန်ကိုရှုလိုက်တာနဲ့ခုနအကြည်တုံးဖန်တုံးမန်တုံးလို့ဒီလိုလည်းမမြင်ပဲနဲ့တမာတိကဥပဒရာတမာတိလောက် ရောက်တော့ရောက်သွားတာရောက်ခြင်းနဲ့ရောက်မှာပေါ့မပြောတတ်ဘူးသို့တော့ဟိုသူတို့အတိတ်ကစီပြန်ခဲ့တဲ့ဘာဝနာအရှင်အအဝါတွေကလည်းပဲကျေးဇူးပြုပုံရတယ်ဓာတ်ကြီးလေးပါးကိုပေါ်များလာတဲ့မကြခင်မဲ့ယုတ်ကလအမုံတွေသွားတွေးတယ်အဲသို့တော့သူကတခါကျတော့စနစ်မကြလို့ချင်းအဲယုတ်ကလအမုံတွေကတွေးတွေးခြင်းတဲ့အချိန်တွေးတယ်မတွေးခြင်းမတွေးပြန်ဘူးဒါလိုဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးတွေးလို့မြဲသွားရင်တော့ကောင်းတာပေါ့ဒါဆိုအဲ့မှာယူအမြဲတမ်းယူတန်းယူတန်းယုတ်ကလတွေတွေ့ရဆိုသူတို့ကောင်းတစ်စက်တက်ပြီးသူယုတ်ကလတွေတက်ခွဲလို့ရတယ် အဲ့လိုမှမဟုတ်ဘဲနဲ့တွေ့တွေ့ကျင်တဲ့အချိန်တွေ့တယ်မတွေ့ကျင်တဲ့အချိန်မတွေ့ဘူးဆိုတော့ तू အမြဲတမ်းကိုရှူတိုင်းရအောင်ဘာလို့ရတော့ဆိုတော့ဒီတွေ့နေတဲ့ယုတ်ကလတွေကိုလိုက်မကြည့်နဲ့အဲမိမိကုဏပွားများစေဖြစ်တဲ့ကုဏသဘောတရားစံတမျိုးပေါ့ဥမာမာဆိုမာလာဝခန္ဓာကိုယ်ခြေသုံးကောင်းဆုံးအကျော်ကြအေးကြသားကြရအောင် မာကြံကြံတာကိုယ်ကခန္ဓာကိုယ်ခြေသုံးကောင်းဆုံးအကျော်ကြအေးကြရအောင်စသည်အပြင်အဲ့လိုလေးပဲတောက်လျှောက်ပွားများနေတော့နောက်ဆုံးကုဏတကယ်ကို ဟိုဥပဒရာတမာတိခိုက်ဆိုင်ပြီးတော့မှခုနဟိုယုတ်ကလအမုံတွေကွဲတဲ့အထိရောက်သွားပြီဆိုရင်တော့အဲ့အစစ်ရောက်တဲ့သူတော်ကောင်းကြရင်တော့ဒီတစ်ချိန်ရှုလို့ရတယ်နောက်တစ်ချိန်နဲ့ထပ်ရှုရတယ်နောက်တစ်ချိန်နဲ့ထပ်ရှုရဘယ်ချိန်နဲ့ရှုခြင်းရှုခြင်းသူရှုခြင်းရင်ဒါဒီယုတ်ကလအမုံတွေကိုမြင်တဲ့အထိရှုနိုင်တယ်လို့ထိုယုတ်ကလတွေကိုတတ်ခွင့်နိုင်တယ်ပေါ့အဲဒါကြောင့်မို့လို့အဲ့လိုဖြစ်စဉ်လေးကိုပြောပြတာဟုတ်ပါလားတင်ပါဟိုသုဒ္ဓဆိုတော့ကိုယ်ကိုခန္ဓာကြီးတစ်ခုလုံးကအမုံမွားဖြစ်သွားတာပေါ့အဲ့လိုလားဗျာ ဟုတ်တယ်လေမကြီးတကယ်ရှုလိုက်လို့ရှိရင်ခန္ဓာကိုယ်ကြီးဆိုတာလည်းမတွေ့တော့အဲ့ချိန်မှာခြေလက်ကောင်းကားမတွေ့ဘဲနဲ့ခန္ဓာကိုယ်ကြီးကိုကြည့်လိုက်လို့ရှိရင်အဲယုတ်ကလအမှုံလေးကြီးပဲတွေ့တော့တာပေါ့အဲ့မှာနှမျိုးတော့ရှိတယ်ယုတ်ကလတွေကကြည်ရဲ့ယုတ်ကလတွေရှိတယ်မကြည်ရဲ့ယုတ်ကလတွေရှိတယ်ပေါ့အဲကြည်လင်တဲ့ယုတ်ကလတွေလည်းအဲ့မှာရှိတယ်မကြည်လင်တဲ့ယုတ်ကလတွေလည်းရှိတယ်ပမာထပြောရင်တော့ဦးဇင်းတို့ဇံမုံနဲ့နွေမုံတွေရောထားတယ်ခွဲလို့မရတော့ဒါလည်းဇံမုံဟိုအကြီးတိတ် နနွေးမို့အေကြီးတိတ်အဲ့ဒါရောမွေလိုက်မွေလိုက်လို့ရှိရင်တခါတည်းမှာဂျူတွေရောအဝါတွေရောတခါတည်းရောနေတယ်အဲ့လိုပဲဒီဟိုကြည်တဲ့ယုတ်ကလတ်မကြည်တဲ့ယုတ်ကလတ်တွေကဦးဇင်းတို့ဒီမှာတခါတည်းယုတ်ကလတ်တွေကြီးပဲသွားတွေ့တာပေါ့ခန္ဓာကိုယ်တစ်ခုလုံးခြေလဲကောင်းခါပြောက်နော်ဒီမှာဒီမှာသုဒ္ဓသုဒ္ဓသထုဒ္ဓဆန်ကြော်သွားမှဖြစ်တာပေါ့လားဗျာဟုတ်ဘူးမဟုတ်ဘူးဘာလံမရပဲနဲ့ဓကမထတသက်ကိုအာထုတ်ယုံနေသူက အဲတမာရီလေးတော်တော်လေးပေါ့ဇံမရခင်ပေါ့ဇာနာတော်တော်လေးနီးသွားတဲ့တမာရီမျိုးလေးရသွားရင်အဲ့ရတစင်တက်ပွားများအထုတ်ရင်အဲ့ဒီအဲ့လိုမျိုးမြင်ရတာဇံနေမရစရာမလိုဘူးဇံမရပဲနဲ့လည်းတွေ့ရတယ်တင်တင်ကျေးဇူးတင်ပါဗျာသူတေသွားကြောပါဗျာ